ဒါနဝတ္ထုတစ်ခုကိုလှူဒန်းပြီးတယ်ဆိုလို့ရှိရင်အနုမောဒနာတရားဟောရမယ်တဲ့အနုမောဒနာစကားတစ်ခွန်းတစ်ခွန်းဖြစ်ဖြစ်ပြောရမယ်သွမ်းလူလူသင်္ကန်းလူလူပါလူလူပဲအနုမောဒနာဆိုတာအလှရှင်ဝမ်းမြောက်စေတဲ့တရားတရားကုသိုလ်တိုးပွားစေတဲ့ တရားကိုအနုမောဒနာတရားလို့ခေါ်တာသူမတရာတရားတိုးပွားသွားတယ်ကုသိုလ်တိုးပွားသွားတယ်ဆိုလို့ရှိရင်ပို့ပြီးတော့အကျိုးများသွားတယ်ဒါကြောင့်အနုမောဒနာတရားမြတ်စွာဘုရားဟောရမယ်တဲ့ဘုရားရှင်လည်းအမြဲတမ်းဟောတာဒါကြောင့်ဘုန်းကြီးတို့လည်းတစုံတရာလာလှူတယ်ဆိုလို့ရှိရင်အ ਨੇ ဆုံးစုစုလေးဖြစ်ဖြစ်တောင်းပေးလိုက်ပါ ဣဒံမေပုညအာတဝခေယဝဟံဟောတုဤကောင်းမှုသည်ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာရွတ်ဆောင်ပါစေတည်းသူစကလုံးတိုင်းဆိုရင်တော့အာတဝကုံရာနိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်ရွတ်ဆောင်ပါစေတည်းလို့ဆိုတော့ဒါပေမဲ့ အာသဘောဆိုတာလူတိုင်းကနားလဲတာမဟုတ်ဆင်းရဲဆိုတော့လူတိုင်းနားလဲနားလဲမှလည်းပဲစိတ်ထဲနှလုံးထဲသက်ဝင်တယ်ဒါကြောင့်ဤကောင်းမှုဤကုသိုလ်စေတနာကြောင့်ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုရပါလို့ဤဆင်းရဲငြိမ်းရာ ဧကောင်းမှုဥက္ကုဧကုသိုလ်စေရနာလေးဆင်းရဲခြင်းရာနိဗ္ဗာန်ကိုရွတ်ဆောင်ပါစေတည်းလို့တောင်းပြရအဲ့ဒါလို့ဆိုလို့ရှိရင်မယ်အလူရှင်ကစိတ်ထဲမှာကုသိုလ်တရားတရားပွားသွားပြီဒီကနေ့တော့အာယုံစွမ်းလှူရှင်နေစွမ်းလှူရှင်နေအနုမောဒနာတရားတို့တို့ပြောဟောပြီးတော့ရည်စဲချပေးလိုက်ပြီ အဲ့တော့ဒီမှာဘုန်းကြီးတို့အနုမောဒနာတရားဟောဖို့မလိုတော့ဘူးမလိုတော့ဘာလုပ်ရမလဲပါတယ်အိန္ဒြေအိန္ဒြေ၅ပါးထက်ကြောင်အကြောင်းတရားကိုပါအိန္ဒြေ၅ပါးထက်တာအာကောင်းကြောင်အကြောင်းတရားကိုပါဘယ်ရောက်ပြတော့ နံပါတ်6နံပါတ်1ကဘာတော့ဖြစ်တိုင်းယုံနံချုပ်ပြက်ဟံဧကံရှုရမည်ရှုလို့ရှိရင်ရှုတိုင်းရှုတိုင်းယုတ်တရားနံတရားတွေဖြစ်ဖြစ်ပြီးပြက်ပြက်သွားတာပဲတွေ့မယ်လို့စိတ်ထဲမှာထားပြီးတော့ရှုရမယ်နံပါတ်2က မနာမရကြားမပြရှုမှတ်မြဲရမည်။ဘာပြောတာလဲရှုမှတ်မှုချင်းဆက်စပ်အောင်အထုတ်ပါတဲ့ဒီလိုမဟုတ်လားပြီးတော့အဲ့ဒါက မိမိတရားကိုပေါ့ပေါ့တန်တန်သဘောမထားဘဲနဲ့ယိုယိုသေးသေးလေးလေးစားစားသဘောထားပြီးတော့သေးသေးချာချာအာထုတ်ပါဒါပြောတာမဟုတ်လားပြီးတော့စိတ်တည်ငြိမ်ကြောင်းနမိတ်ဟောင်းကောင်းကောင်းမှတ်ရမည်။ဘာပြောတာတော့ မိမိတမာရိရနိုင်တဲ့အာထုံနည်းကိုမှတ်ထားပြီးတော့အဲ့ဒီအာထုံနည်းနဲ့ပဲအကျဉ်းချင်းခါကအာထုပ်ပါဒါပြောရမဟုတ်လားပြီးတော့ကသင်လျော်လှစွာခုနှစ်ဖြာကောင်းစွာမိရမည်ဘာတွေတော့သင်လျော်တဲ့ယာတိဥရုကိုလည်းမိရမယ် အာဝါတောဂောစရောပတ္တံပုဂ္ဂလောအထဘောဇနာဥတုဣရိယာပထောစေဝတပ္ပယောဒေဝိတပကောပြီးတော့ကသင်လေရောလျောက်ပဘုဇင်မြတ်မပြတ်ပွားရမည်သင်လေရောတဲ့ဘုဇင်ပွားရမယ်ဘယ်အခါမှာဘလို့ဘုဇင်တွေပွားရမှာတော့စိတ်ဓာတ် ကြာနေလို့တရားမတက်ဖက်နေရင်ဘယ်ဘုဇင်နေပွားရမလို့တတိတံဘုဇင်ဓမ္မဝိဇယတံဘုဇင်ဝိရိယတံဘုဇင်ဗိတိတံဘုဇင်ပွားရမယ်စိတ်တက်ကြွလွန်းနေလို့စိတ်မငြိမ်ဘူးဆိုလို့ရှိရင်တော့ ပတ္တရိတံပုဇဉ်တမာရိတံပုဇဉ်ဥပခာတံပုဇဉ်တို့ပွားရမယ်ဘုဇဉ်ဆိုတာဘာအဓိပ္ပာယ်ရှိတော့တိသူဤအကြောင်းအင်္ဂါများတိသူဤအကြောင်းလည်းဟုတ်တယ်တိသူဤအင်္ဂါလည်းဟုတ်တယ်တိသူဤအကြောင်းဆိုတာဒီအကြောင်းတွေကြောင့်တိလာတော့ ဒီအကြောင်းတရားတွေဟာသိသူရဲ့အကြောင်းဖြစ်တယ်သိတယ်ဆိုတာဘာကိုသိတာလဲသစ္စာ၄ပါးကိုသိသူဤအကြောင်းအင်္ဂါများတဏီသစ္စာ၄ပါးသိခြင်းဤအင်္ဂါအစိတ်ပိုင်းများလို့လည်းခေါ်နိုင်တယ်သစ္စာ၄ပါးသိခြင်းဤအင်္ဂါအစိတ်ပိုင်းများအဲ့ဒါအင်္ဂလိပ်ကတော့နှမျိုးဘာသာပြန်တယ် တစ်မျိုးကတော့ seven enlightenment factors လို့လို့ပြတယ်ဘုဇင်ခုနှစ်ပါး seven enlightenment factors enlightenment ဆိုတာသစ္စာလေးပါးသိခြင်းနောက်တစ်မျိုးကတော့ seven requisite of enlightenment လို့အဲလိုပါသပြတယ် eh, seven requisites of enlightenment လူရင်းကတော့တစ္ဆာလေးပါးသိခြင်းရဲ့အကြောင်းသိသူဖြစ်ခြင်းရဲ့အကြောင်းဒါကအဲ့လိုတစ္ဆာလေးပါးသိခြင်းရဲ့အင်္ဂါအစိတ်ပိုင်းတတိတံဘုဇင်ဆိုတာရှုမှတ်တဲ့တတိပဲတတိတံဘုဇင်ဆိုတာရှုမှတ်တဲ့တတိပဲဖောင်းတာရှုမှတ်တာလဲတတိတံဘုဇင်ပိန်တာရှုမှတ်တာလဲတတိတံဘုဇင် ကြွားတာလှမ်းတာချတာရှုမှတ်တာလည်းတတိတံဘုဇင်နားရဲကျင်တယ်ကြိုက်တယ်ခဲတယ်ရှုမှတ်တာလည်းတတိတံဘုဇင်စိတ်လွင့်တာလွင့်တယ်စဉ်းစားတယ်တွေးတယ်စိတ်ကူးတယ်ရှုမှတ်တာလည်းတတိတံဘုဇင်ကြားရင်ကြားတယ်ကြားတယ်ရှုမှတ်တယ်တတိတံဘုဇင်မြင်ရင်မြင်တယ်ရှုမှတ်တဲ့တတိတံဘုဇင်နိုင်ရင်နိုင်တယ်ရှုမှတ်တဲ့မှုရင်မှုတယ်ရှုမှတ်တဲ့တတိတံဘုဇင်စားရင်စားတယ်ချွေရင်ချွေတယ်ချင်းချင်းတယ်ရှုမှတ်တဲ့တတိတံဘုဇင် ထီရင်ထီတယ်ကြံတတ်ရင်ကြံတတ်တယ်နူးညံ့ရင်နူးညံ့တယ်ရှုမှတ်တဲ့သတိတံဘုဇင်စဉ်းစားရင်စဉ်းစားတဲ့ရှုမှတ်တဲ့သတိတံဘုဇင်စိတ်ဆိုးရင်စိတ်ဆိုးတဲ့ရှုမှတ်တဲ့သတိတံဘုဇင်လိုခြင်းလိုခြင်းနဲ့တတ်မဲ့ရင်တတ်မဲ့တဲ့ရှုတဲ့သတိတံဘုဇင်ရှုမှတ်တာမှန်သမျှတတိတံဘုဇင်သို့တော်လည်းပဲတတိတံဘုဇင်လို့ နာမည်စစ်စစ်မုတ်ချရတာကတော့ဥရိယဘေယညာရတဲ့အချိန်ကစပြီးတော့နောက်ပိုင်းမှာမှဘုဇင်ဆိုတဲ့စကလုံးရဲ့အဓိပ္ပာယ်အရာဘုဇင်တရားဖြစ်တယ်ဥရိယဘေယညာရဲ့ရှေ့ပိုင်းနာယုတ်တိတဲ့ပိုင်းခြားတိတဲ့နာမရူပပရိစီရညာ အကျိုးအကြောင်းသိတဲ့ပစ္စယပရိက္ခညာအနိစ္စဒုက္ခအနတ္တသိတဲ့သမ္မာသနာညာအဲ့ဒီအခိုက်အတန့်နေမှာရှိတဲ့တတိရှုမှတ်မှုကတော့ဘုဇင်လို့ခေါ်နိုင်လောက်အောင်အာမကောင်းသေးတဲ့အတွက်သူကိုဘုဇင်လို့မုတ်ချအာပြင်တော့မခေါ်နိုင်ဘူးသို့တော်လည်းပဲဘုဇင်ဖြစ်ခြင်းရဲ့အကြောင်းဖြစ်လို့ဘုဇင်လို့ခေါ်ရတယ်။ဘာကြောင့်လဲလို့ဆိုတော့ နာယုတ်ခွဲခြားမသိပဲနဲ့အကြောင်းအကျိုးမသိပဲနဲ့အနိစ္စဒုက္ခအနတ္တမသိပဲနဲ့သူတို့ကြော်ပြီးတော့ဖြစ်မှုပြမှုကိုသိတယ်ဆိုတာမရှိဘူးအဲ့ဒီအစဉ်တွေနဲ့သူသိသိညာကိုသိပြီးတဆင်ပြီးတဆင်သိပြီးမှနောက်ဆုံးအဲ့ဒီဖြစ်မှုပြမှုကိုသိတဲ့ဥရိယပယညာရောက်ရတယ်ဒါကြောင့်မလို့ရှင်းညာခိုက်တတ်နေမှဖြစ်တဲ့ပုဇင်တွေဟာပုဇင်ဖြစ်ခြင်းရဲ့အကြောင်းတွေ အကျိုးဖြစ်တဲ့ဥရိယပယဉာဏ်ကစပြီးဖြစ်ပေါ်တဲ့တတိဝိရိယတမာရိတရားတွေရဲ့ဘုဇင်ဆိုတဲ့အမိကိုအကြောင်းဖြစ်တဲ့အဲ့ဒီရှေ့ပိုင်းဉာဏ်နေနာမရူပပရိစေရပစ္စယပရိခသမသနာအဲ့ဒီဉာဏ်နေအခိုက်အတန့်မှာဖြစ်တဲ့တတိတမာရိအစရှိတဲ့တရားတွေပေါ်တင်စားပြီးတော့သူတို့ကိုလည်း အကျိုးရဲ့အမိကိုအကြောင်းမှတင်စားပြီးဥပ္ပစာအနေနဲ့ဘုဇင်လို့ခေါ်ရတယ်တကယ်ကတော့ဥရိယပြညာအခိုက်အတန့်မှဖြစ်တဲ့ဘုဇင်ကစပြီးတော့မှအထက်ပိုင်းမှာအစအခိုက်အတန့်မှဖြစ်တဲ့တတိသမารိကစပြီးတော့အထက်ပိုင်းဖြစ်တဲ့တရားတွေကသာလည်းမௌချအားဖြင့်ဘုဇင်ပြီးတယ်ဒီတော့ အဲ့ဒီဘိုးစဉ်ခုနှစ်ပါးကိုစိတ်ဓာတ်ရော့ရဲနေရင်စိတ်ဓာတ်ကျနေရင်အာထုတ်ရမှာအာထုတ်လို့မကောင်းပဲထိုင်တိုင်းမိုင်မိုင် ဖြစ်နေတယ်ဆိုလို့ရှိရင်တက်ကြွတဲ့ဘုဇင်လေးပွားပါတတိတံဘုဇင်ဓမ္မဥဇယတံဘုဇင်ဝိရိယတံဘုဇင်ပီတိတံဘုဇင်ပွားပါဒီ ဘုဇင်ခုံနှစ်ပါးဟာတကယ်မိမိတဏ္ဍဖြစ်ပွားတယ်ဆိုလို့ရှိရင်တော်တော်တဏ္ဍနေမကောင်းထိုင်မတာလဲထိုင်မသာတာလဲပျောက်သွားတာပဲကျမ်းမာရေးမကောင်းတာကျမ်းမာရေးကောင်းသွားတယ်ရှုမှတ်နေလို့ရှိရင်ဘုဇင်တွေကဖြစ်နေတာပေါ့အဲ့ဒါကျမ်းမာရေးမကောင်းမှုဆိုလို့ရှိရင်ပိုးပြီးရှုမှတ်ဖို့လိုတာပေါ့ပိုးပြီးရှုမှတ်လို့ရှိရင်မိမိတဏ္ဍမှာဘုဇင်တရားတွေပိုးဖြစ်ပွားလာတဲ့အခါကျတော့ ဘုဇင်တရားခေါ်တဲ့ဖြူစင်တဲ့ကုသိုလ်တရားတန့်စင်တဲ့ကုသိုလ်တရားတွေကြောင့်မတန့်စင်တဲ့ရုပ်တဘောတွေချုပ်ပြက်ပြီးတော့မတန့်စင်တဲ့ရုပ်တဘောတွေရဲ့နေရာမှာတန့်စင်တဲ့ရုပ်တဘောတွေရောက်သွားတော့နေကောင်းသွားတာပေါ့ဒါကြောင့်မကြမ်းမာတဲ့အခါမှာမှပိုးပြီးအာထုဖို့ရည်ကြည်တယ်အာဘာဒေမေသမုပ္ပန္နေတတိမေဥဒပစ္စထ အာဘာဒောမေသမုပ္ပန္နောကာလောမေနပမိစိတောအရှင်ဩဒိယမကြမ်းမာတဲ့အခါကျတော့တတိဖြစ်တဲ့မေငါအာ အာဘာရေအနာယောဂာသည်သမုပ္ပန္နေဖြစ်ပေါ်လတ်တော့တတိတတိသည်ဥဒပိစထဖြစ်ပေါ်၏မကြမ်းမာမှာဖြစ်တဲ့အခါကျတော့တတိဖြစ်လာတယ်တဲ့ဘယ်လိုဖြစ်လာလဲဆိုတော့အာဘာဒောမေသမုပ္ပန္နော ကာလောမေနပမစ္စည်းတုမေငါအာဘာရောအနာယောဂါဒီသမုတ်ပန်တော့ဖြစ်ပေါ်လာပြီဒါနိယခုခါကနပမစ္စည်းတုမေမေရောရောပေါ့ပေါ့တန်တန်မနေပဲအမြဲတစေရှုမှတ်၍နေဖို့ရာကာလော အချိန်ပါပေတည်းခုချိန်ဟာယောဂဝေဒနာဖြစ်လာတဲ့ဒီချိန်ဟာမေမေရောရောနေဖို့အချိန်မဟုတ်ဘူး အမြဲတတိကပ်ပြီးရှုနေဖို့အချိန်ပဲလို့အရှင်ဩဒိယရဲ့သန္တာမှာတတိဖြစ်ပေါ်တယ်တဲ့ဖြစ်ပေါ်တဲ့အတိုင်းလဲရှုမှတ်တော့ပြန်တော်မမူခင်ယ ahanan ဖြစ်သည့်အထိကိလေသာလောဘဒေါသမောဟကိလေသာကုန်ယ ahanan ဖြစ်သည့်အထိအကျိုးရှိသွားတာဒါကြောင့်နေမကောင်းဘူးဆိုပြီးတော့မရှုမှတ်ဖဲနေရမှားတယ် နေမကောင်းမှုဆိုရင်ပို့ပြီးတော့ရှုမှတ်ရမယ်ဒီထဲမှာကိုရီးယားဘုန်းကြီးတွေကခပ်ပေါ်ပေါ်ခပ်ပြင်းပြင်းတစ်ပါးရှိတယ်ဒါအေးမိပြီးနှာယူလို့တဲ့သူဓမ္မယုံမှာအမထုတ်ခင်နဲ့အခန်းပြန်ပြီးတော့တနေ့လုံးနားနေပါတယ်တဲ့ကောင်းလားဖရာမြတ်စွာဘုရားအလိုတော်နဲ့ပဲနဲ့နေတာပြောမြတ်ကြီးတော့ အမှန်ကအဲ့ဒီအေးမိတာနှာယူတာလောက်ကတော့တင်းနေရင်စူးစူးဆိုင်ဆိုင်အကြာကြီးထိုင်ရှုမလိုက်လို့ရှိရင်ချွေးတွေထွက်သွားပြီးတော့ပွင့်သွားပြီးပျောက်သွားတာနှစ်ရက်တည်းပိုးပြီးတော့အာမထောက်ပါဘူးပျောက်သွားတာအဲဒါကြောင့်မလို့အဲ့ဒီကိုတော်ကြီးကိုခုနအရှင်ဥဒ္ဒိယအကြောင်းပြောပြရတယ်အရှင်ဥဒ္ဒိယကတော့နေမကောင်းဘူးဆိုလို့ရှိရင်ငါဟာ မိမိရရနေဖို့အချိန်မဟုတ်တော့ဘူးအမြဲမပြတ်ရှုမှတ်နေဖို့အချိန်ပဲလို့တတိဖြစ်ပြီးတော့ရှုမှတ်တယ်လို့အဲ့ဒါပြောရတာမြတ်စွာဘုရားမကြမ်းမမာဖြစ်တော်မူတော့မြတ်စွာဘုရားသာနာမှာတော့အမြဲတမ်းဘုဇင်တရားတွေကဖြစ်နေတာပဲကိုနှလုံးသွင်းလိုက်တာနဲ့ဘုဇင်တရားတွေကဖြစ်ပွားနေတာဒါပေမဲ့ အရှင်စုံနာကိုမြတ်စွာဘုရားကဘုဇင်တရားဟောခိုင်းတယ်စုံနာဘုဇင်တရားဟောစံလို့ခိုင်းတယ်စုံရှင်စုံနာဆိုတာအရှင်သာရိပုတ္တရာရဲ့ညီငယ်ဒါကြောင့်ရှင်စုံနာကမြတ်စွာဘုရားကိုဘုဇင်တရားဟောရတယ်တတိမေပန္တိဘုဇင်က ဘဂဝတာသမ္မဒက္ခတာဘာဝိတာဘူလိကတာအဘိညာယသံဘောရာယနိဗ္ဗာနာယသံဝတ္တန္တိကတမေတတ္တသတိတံဘုဇင်္ဂောခောဗန္တိဘဂဝတာသမ္မဒက္ခတောဘာဝိတောပုရိကတောအဘိညာယသံမောရာယနိဗ္ဗာနာယသံဝတ္တတိ ဓမ္မဝိစယတံဘုဇင်ကိုခောဗန္တိဘဂဝတာသမ္မဒက္ခတောဘာဝိတောဘုရိကတောအဘိညာယသမောဒာယနိဗ္ဗာနာယသမောတတိအဲ့ဒီလိုစသည်ဖြင့်ဘုဇင်9ပါးအရှင်စုံနာကမြတ်စွာဘုရားအနာမှာဟောတော့မြတ်စွာဘုရားကနားတယ်နားတော့မူလတွေက ဆင်ញင်နှလုံးသွင်းလိုက်တာနဲ့ဖြစ်ပွားတဲ့ဘုဇနေပိုးပို့ပြီးဖြစ်ပွားလာပြီးတော့မြတ်စွာဘုရား မကြမ်းမာမှုပျောက်သွားတယ်တဲ့နေကောင်းသွားတယ်ထို့တူပဲအရှင်မကတ္တပပညာမာတဲ့အခါမြတ်စွာဘုရားကဘုဇင်တရားဟောတယ်ကျမ်းမာသွားတယ်အရှင်မောကလမကျမ်းမာတဲ့ခါလဲမြတ်စွာဘုရားကဘုဇင်တရားဟောတယ်ကျမ်းမာသွားတယ် ပတိမေကတ္တဗဘုဇင်္ဂာမယာသမ္မတခတာဘာဝိတာဘူးလိကတာအဘိညာယသံမောဒာယနိဗ္ဗာနာယသံဟုတ်တတိသံဟုတ်တံတိကတမေတတ္တာတတိတံဘုဇင်္ဂောခောကတ္တပမယာသမ္မတခတောဘာဝိတောဘူးလိကတော အဘိညာယသံမောဒာယနိဗ္ဗာနာယသံဟောတတိကတ္တဗจิตာကတ္တဗဣမေတတ္တပုဇင်္ဂဤပုဇင်ခုနှစ်ပါးတို့သည်ဘာဝိတာမိမိတဏ္ဏ၌ဖြစ်ပွားအောင်အထုအပ်သည်ရှိသောဘူလိကတာကျိန်ဖန်များစွာအထုအပ်သည်ရှိသော အဘိညာယထူသောဉာဏ်ဖြင့်သိဖို့ရာသံဘောဓာယထိုးတွင်၏သိဖို့ရာနိဗ္ဗာန်ယဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်အလို့ဘာသာဝတ္တန်တိဖြစ်ကုန်၏ကတ္တဗာဒီဘုဇင်ခုနှစ်ပါးမိမိတဏ္ဍာမှာဖြစ်ပွားအောင်အာထုတ်တဲ့အကြိမ်ချင်းဖြစ်ပွားအောင်အာထုတ်တယ်ဆိုလို့ရှိရင်အဲ့ဒီအာထုတ်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာ ထူးခြားစွာသိတဲ့အသိဉာဏ်တွေဖြစ်တဲ့ထိုးထွင်းသိတဲ့အသိဉာဏ်တွေဖြစ်တဲ့အဲ့ဒီအသိဉာဏ်တွေဖြစ်ပြီးတော့သူ့မှာကိလေသာငြိမ့်နေကတ္တဗခြေသာကတ္တဗမယာငါတိအခတော်ကောင်းစွာဟောတော်မူအပ်သောသမ္မာကောင်းစွာအခတော်ဟောတော်မူအပ်သောတတိတံဘုဇင်ကို ရှုမှတ်မှုတတိဒီဟုသောဘုဇင်သည် ဘာဝီတော်ပွားများအတ္တိရှိသောဝါဖြစ်ပွားအောင်အထောအတ္တိရှိသောဘူလီကတော်ကျိန်ဖန်များစွာအထောအတ္တိရှိသောအဘိညာယထူသောဉာဏ်ဖြင့်တည်ခြင်းငါသံဘောဓာယထိုးတွင်၍တည်ခြင်းငါနိဗ္ဗာန်ယဆင်းရဲခတ်သိမ်းငြိမ်းရနိဗ္ဗာန်လုံငါတောင်းတတိဖြစ်၏အဲဒါလို့မြတ်စွာဘုရားအရှင်မဟာကသဗ္ဗကိုပုဇင်တရားဟောတော့ ရှင်မဟာကတ္တဗရဲ့သဏ္ဍမဖြစ်တဲ့ယောဂဝေဒနာပျောက်ငြိမ်းသွားတယ်။ဘုန်းကြီးတို့ပေကြီး7တုပ်မှာတော့ဘုဇင်တုပ်ဆိုတာပါတယ်။အဲ့ဒီဘုဇင်တုပ်ကတော့ဘုဇင်တရားတွေအကုန်မဟုတ်ဘူးသူကတော့အညွန်းလေးများဘုဇင်တွေပွားလို့ရှိရင်ဘလို့ဖြစ်တယ်ဆိုတာညွန်းထားတဲ့တုပ် အဲတကယ်ဘုဇင်တကတုတ်ကအခုယောဂီတို့ရွတ်တဲ့တတိမေဗန္တေဘုဇင်ကဘဂဝတာတမတခါတာအစရှိတဲ့အာရိမတကယ်ဘုဇင်တုတ်ဟောတော့ဘုဇင်တုတ်ကိုမြတ်စွာဘုရားမကြမ်းမှာတော့အရှင်ဆုံးနာရွတ်တယ်ယောဂငြိမ့်တယ်အရှင်မဟာကသဗ္ဗအရှင်အရှင်မောကလန်တို့ခရင်ဖြစ်တဲ့အခါကျတော့လည်းပဲ ဒီပုဇဉ်တုပ်ရဲ့နေမကောင်းတဲ့ခါကျဒီပုဇဉ်တုပ်ရဲ့လို့မလို့ယောဂငြိမ့်နေအစရှိသည်ဒါပဲညွန့်ထားတာဒါပေမဲ့ပုဇဉ်တော့မပါဘူးအဲဒီကတော့အခုယောဂီတွေယွတ်နေတာကတော့ပုဇဉ်အပြည့်စုံပဲရလားအလွတ်လေစာအုပ်မကြည့်ပဲလေသိကြလားကိုင်းမကြည့်နဲ့ယော့ ရာသားပဲเนาะတတိတံဘုဇင်ဆိုတာအထူးအဖြင့်အဲ့ဒီရှုမှတ်မှုတတိကိုပြောတာဝိရိယတံဓမ္မဝိစီယတံဘုဇင်ဆိုတာရှုမှတ် ရှုမှတ်ခိုက်မှသိနေတာဖောင်းမှုပိန်မှုသဘောသိနေတာကြွမှုလှမ်းမှုချမှုသဘောသိနေတာအဲ့ဒါကိုငါမပါပဲနဲ့ သဘောတရားမျှပဲလို့သိနေတာယံဖယံခါဖြစ်ပြီးပြတ်တာကိုသိနေတာအဲ့ဒါဓမ္မဝစီယတံပုဇင်ဝိရိယတံပုဇင်ဆိုတာကတော့ကျူစာအထုံနေတာပီတိတံပုဇင်ကပတ္တတိတံပုဇင်ကကိုရောစိတ်ပါငြိမ့်နေတာ အတ္တရိဆိုတာငြိမ့်နေတာကိုယ်လည်းငြိမ့်စိတ်လည်းငြိမ့်ငြိမ့်ပြီဆိုလို့ရှိရင်အေးတာကပါလာပြီပေါ့စကလုံးရဲ့အတိဘယ်ကတော့ငြိမ့်တယ်လို့ပဲဒီအတိဘယ်ရှိတယ်သို့တော်လည်းသဘောတရားမှာရောဗမာစကားမှာရောကတော့ငြိမ့်တယ်ဆိုရင်နောက်ကဘာကပ်ပါလားအေးတာကပ်ပါလားတမာရိတံဘုဇင်ဆိုတာကရော ရှုရရှုရအာယုံမှာစိတ်တည်ငြိမ်နေတာဟုတ်ကဲ့လားရှုရရှုရအာယုံမှာစိတ်တည်ငြိမ်နေတာပါလေသမာဓိတံပုဇင်ဥပေက္ခတံပုဇင်ဆိုတာကတော့ကြောင်းညမဆိုင်ရပဲလစ်လူရှုပြီးတော့ရှုနိုင်တဲ့ပုဇင်ဘာကမှ ရှုဖို့ရလည်းအထူးကြောင်းကြံမဆက်ရဘူးသိဖို့ရလည်းအထူးကြောင်းကြံမဆက်ရဘူးရှုစရာပေါ်လာတာနဲ့သူဟာရှုလို့ရှုပြီးတော့သိသိသိသိသွားတာဥပေက္ခတံပုဇေဒါတော့တတိတံပုဇေတတိဆိုတာလိုလည်းပြောရင်စောင့်ကြည့်တာ တတိဆိုရပါတယ်ဖြစ်နေပြက်နေတာကိုစောင့်ကြည့်နေတာအဲတတိပဲဟောကျမဈေးသွားခြင်းလို့ကလေးစောင့်ကြည့်လိုက်ဆံမလို့ပြောဘူးလားစောင့်ကြည့်ခိုင်းတာအဲ့ဒါတတိပဲမဟုတ်ဘူးလားအဲတခါတည်းရံကြတော့လည်းပဲကျမကလေးတတိလေးနည်းနည်းပြုတ်လိုက်ဆံမနော်စောင့်ကြည့်ခိုင်းတာမဟုတ်လားအဲ့ဒါမို့ အင်္ဂလိပ်စကားနဲ့တခါတည်းရန်ကြတော့အဲ့တတိကို watch လို့သုံးပေးတယ် watch လေ W A T C H watch အဲ့ဒါစောင့်ကြည့်တာမလားညအဲ့ဒါလို့စောင့်ကြည့်ခြင်းအပြင်အာယုံကိုအမြဲတမ်းသိနေတဲ့သဘောမရှိဘူးလားသိနေတဲ့သဘောရှိတော့အာယုံကတတိရဲ့ဘောင်ကအတွင်းကလွတ်ထွက်သွားသေးလား မထွက်တော့ဘူးတတိယစောင့်ကြည့်မှု အတွင်းမှာပဲသူ ရောက်နေတယ်အဲ့ဒါကိုဘာခေါ်လဲဆိုတော့အပိလာပနလက္ခဏာတတိတတိတတိသည်အပိလာပနလက္ခဏာပေါ်လောမမျောစေခြင်းလက္ခဏာရှိ၏တဲ့ပေါ်လောမမျောစေခြင်းလက္ခဏာရှိ၏မနော ပေါ်လောပေါ်နေတာကိုပိလမနာခေါ်တယ်အဲ့ဒါကိုမျောပါထည့်ပြလိုက်တယ်ပေါ်လောမမျောစေခြင်းလက္ခဏာရှိတယ်အဲ့ဒါကိုပြောင်းမြန်အဓိပ္ပာယ်ယူမှပိုးထင်ရှားတယ်ပေါ်လောမမျောခြင်းရဲ့ပေါ်လောမပေါ်ခြင်းရဲ့ဆန့်ကျင်ဘက်ကဘာလဲအမြုပ်နေတာအဲ့ဒါပြောတာတတိရဲ့သဘောလက္ခဏာက အာယုံကိုသူ့အတွင်းထဲမှာစောင့်ကြည့်မှုအတွင်းထဲမှာမြုပ်နေစေတဲ့သဘောရှိတယ်အဲ့ဒါကိုပဲပေါ်လောမပေါ်စေခြင်းလက္ခဏာရှိ၏ဘူတော်မြတ်ရေတဲ့မျောရေပေါ်ပြစ်ချလိုက်တဲ့ခါကျဘယ်နဲ့နေတော့ပေါ်လောပေါ်နေတယ်ပေါ်လောပေါ်ပြီးတဖြည်းဖြည်းမျောမသွားဘူးလား ကြောက်ခဲရေထဲပြစ်ချလိုက်တော့တတိကအဲ့ဒီကြောက်ခဲလိုပဲတဲ့မြုပ်ချင်းမြုပ်စေခြင်းသဘောရှိတယ်ဆိုလိုတာကတော့အာယုံကိုမလွတ်ဖဲနဲ့စောင့်ပြီးတော့အာယုံလာတိုင်းလာတိုင်းစောင့်ဖမ်းပြီးတော့ရှုနေတာအဲ့ဒါကိုပြောတာပဲရှေးကကျန်ကကျန်ကကသုံးတဲ့စကားအပိလပနာစကား အဲ့ဒီအခါတုန်းကတော့ဒီစကလုံးကသူတို့မှတော်တော်ထင်ထင်ရှားရှားအတိဘယ်ကပေါ်လွင်နေနေတူရတယ်အခုကြတော့မပေါ်လွင်ဘူးအာယုံတွေ့တိုင်းတွေ့တိုင်းရှုတယ်မလွတ်เสียရဘူးအဲ့ဒါရှုတော့ဖြစ်ပေါ်လာရင်ဖြစ်ပေါ်လာတိုင်းတော့အာယုံဟာတတိယဘောင်လွင်နေမှာပဲမြုပ်နေတယ်တတိယနယ်ပယ်ကနေပြင်မဲ့မထွက်တော့တတိယနယ်ပယ်ကနေပြင်မဲ့ထွက်ရင် ပေါ်လောပေါ်တယ်မျောသွားတယ်တတိယနယ်ပယ်ကပြင်းမဲ့မထွက်ဘဲနဲ့ရှုတိုင်းရှုတိုင်းတတိယနယ်ပယ်အတွင်းမှာပဲရှုမိရှုမိနေတာအဲ့ဒါကိုတတိတံဘုဇင်ခေါ်တယ်အခုယောဂီတို့အာထုံနေတဲ့တတိပဋ္ဌာန်ဆိုလဲအဲ့ဒီတတိပဲဒါပြောတာဒီတတိပဋ္ဌာန်အနေနဲ့ကြတော့အဲဗောဓိပက္ခိယအနေနဲ့ကြတော့သူ့ကိုတတိပဋ္ဌာန်လဲခေါ်တာ ဣန္ဒြေအနေနဲ့ရတော့တတိဣန္ဒြေဘူအနေနဲ့တော့တတိဘူဘုဇင်အနေနဲ့တော့တတိတံဘုဇင်မက္ခင်အနေနဲ့တော့သူကိုသူကိုတမ္မာတတိမက္ခင်ဒီလိုခေါ်တယ်ရှုမှတ်မှုတနေ့လုံးဆက်ဆက်မိအောင်ရှုနိုင်လို့ဆက်ဆက်မိမလောက်ပေါ့လေကိုယ်ရာဆန္ဒကိုင်းနာတော်ရာထိုင်နာထရာစရာတောက်တာရေချိုးတာအဝှျော်ရာမျက်နှာတက်တာတကားဖွင့်တာပိတ်တာဖနာဆွတ်တာချွတ်တာ မျက်တောင်ခတ်တာသရင်ပြူတာကအစမလွတ်ရအောင်ငါရှုမယ်ဆိုတဲ့စိတ်နဲ့ရှုလို့ဆက်ဆက်မိပြီဆိုလို့ရှိရင်အဲ့ဒီအလေအကျင့်3ရက်လောက်ရသွားရဲ့ယောဂီကကြောက်ညက်ဆိုင် ရှုဖို့ရကြောက်ညက်ဆိုင်မနေရတော့လက်ကလေးမြှောက်လိုက်တာနဲ့ရှုပြီးသားဖြစ်နေပြီခြေကလေးလှုပ်လိုက်တာနဲ့ရှုပြီးသားဖြစ်နေမျက်တောင်လေးခတ်လိုက်တာနဲ့ရှုပြီးသားဖြစ်နေအလံကြားလိုက်တာနဲ့ကြားတယ်ကြားတယ်ရှုပြီးသားဖြစ်နေတယ် အဲ့ဒါတတိအားကောင်းတာလားအာမကောင်းတာလားဘာကြောင့်အားကောင်းတာလဲဆက်ဆက်မိအောင်ယူလို့တနည်းအထက်ထရှုလို့အကျဉ်းချင်းအဖမှန်ရှုလို့အမြဲရှုလို့အဲ့ဒါကိုသာတစ္ဆကိရိယာယတံပါတိတိခေါ်တယ်သာတစ္ဆကိရိယာယမနာမယအခြားအပြတ်မရှိရအောင်ဒလဇတ်ရှုမှတ်ခြင်းကိုပြုခြင်းဖြင့်လေတံပါတိတိ ဣန္ဒြေ၅ပါးထက်သာအာကောင်းစေ၏တဲ့တရားတွတ်တက်စေတယ်လို့ဆိုလို့တော့အဲ့လိုဖြစ်သမျှရှုမှတ်မိရှုမှတ်မိရှုမှတ်ပြီးပြီးနေတဲ့အခါကျတော့မလေးအမတန်အရသာရှိတော့ကိုကိုလုံးလောက်ဝိရိယလုံးဝမပါသလောက်ပဲကြားလိုက်တာနဲ့ကြားတယ်လို့ရှုပြီးဖြစ်သွားပြီရားလိုက်တာနဲ့ရားတယ်လို့ရှုပြီးသားဖြစ်သွားပြီ လက်ကလေးလှုပ်လိုက်တာနဲ့လှုပ်တယ်လို့ရှုပြီးသားဖြစ်သွားပြီအဲ့ဒါဖြစ်သမျှအာယုံ ဖြစ်တိုင်းဖြစ်တိုင်းစောင့်ဖမ်းနေတာနဲ့မတူဘူးလားအဲ့လိုစောင့်ဖမ်းနေတာပဲအဲ့ဒါသတိရဲ့သဘာဝအဲစောင့်ဖမ်းနေပြီဆိုတော့အဲ့ဒီအာယုံကသတိရဲ့ပြင်ဘက်ကို ရောက်အောင်မလားမရောက်တော့ဘူးအတွင်းထဲမှာပဲမြုပ်နေတယ်အဲ့ဒါကို အာပိလာပနလက္ခဏာသတိလို့ခေါ် အဲ့ဒီတတိရဲ့သူ့အလုတ်ကဘာလဲလို့ဆိုတော့မမေ့စေတဲ့အလုတ်သူကိုယ်တိုင်ကလည်းအာယုံပေါ်လာရင်မိတ်မထားဘူးသူနဲ့ရှင်ပဲစိတ်စေတသိက်ကိုလည်းမမေ့စေဘူးမမေ့စေဘူးဆိုတာမမေ့အောင် ဆောင်ရွက်တယ်ဒါတတိရဲ့အလုပ်ပဲသူကိုယ်တိုင်ကလည်းအာယုံပေါ်လာတာနဲ့ရှူလိုက်တယ်သူနဲ့ဖြစ်ပါဖြစ်ပဲရှင်မောရှင်မဲစိတ်စေတသိက်တွေလည်းပဲ အာယုံပေါ်လာတာနဲ့တတိပြုစေတယ်ရှုစေတယ်မမေ့စေဘူးအာတံမောဒနာရတာမမေ့အောင်ပြုလုပ်တတ်တဲ့လုပ်ငန်းကိစ္စရှိ၏ဒါတတိရဲ့ကိစ္စလောကမှာတော့တတိမရှိတဲ့လူကမမေ့ဘူးလားတတိရှိတဲ့လူကအဲဘယ်သူကမမေ့အောင်လှုပ်ထားအောင်တတိယမမေ့အောင်လှုပ်ထားတာ အဲတတိရဲ့အလုပ်ဟာမမွေးအောင်လုပ်တဲ့လုပ်ပဲအရက်တောက်တဲ့လူတွေဆိုပိုးမမေ့တာဗောဟမ်အရက်တောက်တဲ့လူလေမေ့သလားတွေ့ဘူးလို့လားမေ့တာမှတခါတရံကိုကိုကိုအဝိုးသလားမဟုတ်ဘူးလားတောင်မှမေ့နေတာမဟုတ်လားသိလားဟုတ်ကလားဒါကြောင့်မလို့ မူရစ်မေးလျော်ခြင်းဤအကြောင်းဖြစ်တော်လို့ဆိုတာမဟုတ်လားမူရစ်ခြင်းဤအကြောင်းမေးလျော်ခြင်းဤအကြောင်းပါလဲအရက်ပေါ်ခလိုက်တာတောက်ရင်မူပြီပေါ့တောက်ရင်ရစ်ပြီပေါ့တောက်ရင်မေ့ပြီပေါ့မဟုတ်ဘူးလားအဲ့ဒါမူရစ်မေးလျော်ခြင်းရဲ့အကြောင်းဆိုတာဘယ်သူလဲအဲ့ဒီစကားလုံးကိုကြားဘူးလားဘယ်တော့မှကြားဘူးလား ဟမ်သိုးသားမအောင်မလေးရတာသို့ဟဲ့ရှည်လျာစွာဆိုးနေတာတိုးတိုးဆိုမှပေါ့သူရာမေရယမေဇပမာဒဋ္ဌာနာ ဝေရမဏိတိခါပရံတမာရိယာမိပါတယ်တော့ မူရည်မေလျော့စေထပ်သောအယက်သေးစာတို့ကိုတောက်စားခြင်းမှဆိုသဖြင့်တောက်ရင်တော့မူပြီးတောက်ရင်တော့ရစ်ပြီးတောက်ရင်တော့မေ့ပြီးဒီလိုမဟုတ်လားဘာကြောင့်မေ့ဘာကြောင့်မူဘာကြောင့်ရစ်တုံးတောက်လို့မဟုတ်လားအဲ့ဒီအယက်ဟာမူရခြင်းရဲ့အကြောင်းမေ့ရော့ခြင်းရဲ့အကြောင်း အယက်သေးစာတောက်စားပါမူယောဂလည်းမြခိုက်ရန်ပွား၍စီးပွားလည်းပြက်နာမည်ပြက်ဤယွန့်ရှက်ပြီးတော့ယွန့်ရှက်ကြောက်ကင်းဟုတ်သေးပါဘူး အယက်သေးစားတောက်စားပါမူယောဂလည်းများခိုက်ရန်ပွား၍စီးပွားလည်းပြဲနာမီပြဲဤကြောက်ရှက်မဲ့လျင်တတိကင်းလျက်ဟုတ်တယ်မလားအရှက်ကြောက်မရှိတော့ဘူးဘာကြောင့်လဲဆိုတော့တတိကကင်းနေတာတတိကင်းနေတယ်ဆိုတာမိတ်နေတာပဲမဟုတ်လား တတိကင်းလျက်ပြီးတော့ကလုံခင်းဆောင်တာမေ့လျောကာဖြင့်လုံเสียကိစ္စတွေလည်းမေ့လို့မလုံမိဘူးဟုတ်ကဲ့လားလုံခင်းဆောင်တာမေ့လျောကာဖြင့်ပညာလည်းမဲ့ဉာဏ်နှုတ်နေ၍ပညာလည်းမရှိဘူးဉာဏ်ကလည်းနှုတ်နေနဲ့နေတယ်ဆိုတဲ့ကဉာဏ်ကလည်းမရှိတော့ဘူး ပညာလဲမဲ့ဉာဏ်နှုတ်နဲ့၍ကင်းမဲ့စင်ခြင်းစင်ခြင်းဉာဏ်လဲမရှိတော့ဘာရှိသေးတော့ဒီလိုဆိုဘာမရှိတော့ပြောင်းနေပြီဟုတ်ကဲ့လားတော်တော်တောက်ဖို့ကောင်းတဲ့အရက်ပဲနော်ကင်းမဲ့စင်ခြင်းမျောမြင်မရှိပြုမိပြုရာပြုတတ်စွာဤပြုမိပြုရာပြုတတ်စွာတယ်ပြုတတ်စေဆိုတော့ ဟုတ်တာလဲလုံးမယ်မဟုတ်တာမဟုတ်တာလဲလုံးမယ်မဟုတ်လားဘာတွေပဲလုံးမိဖို့များတယ်မဟုတ်တာတွေပဲလုံးမိဖို့များတယ်ဗောပြုမိပြုရာပြုတတ်စွာဤဝါစာဖရုပိတုမူတာဖရုဒဝါစာကြံကြံတဏရန်ရန်ဆိုင်ဆိုင်လည်းပြောတယ်ပိတုနာဝါစာ ဂုံချောဂုံတိုက်စကားလဲသူပြောတယ်မုသာဝါဒလိန်ညာပြီးတော့လဲပြောတယ်စိတ်แท้ထင်ရစွတ်ပြီးပြောတော့တာပဲတဲ့ဝါစာဖရုပိတုမုသာထင်ရပြောကြသမီးသားလဲစိတ်ထားမတည်အယတမရဲ့သာသမီစိတ်ထားမတည်ငြိမ်ဘူးတဲ့ပော့သွတ်သွတ်နဲ့တဲ့ စိတ်ထမတိဟိရိမကဝတ္တမရှင်ဟုတ်တယ်မလားဘာပြောတာအရှက်ကြောက်လည်းမရှိဘူးတဲ့အရှက်ကြောက်မရှိဘူးဆိုပြီးပြီပေါ့အရှက်ကြောက်ကလောကကိုစောင့်ရှောက်ထားတာအေးအရှက်ကြောက်မရှိတော့ဘူးဆိုတော့ဘာရှိအောင်လဲဘာရှိတော့သွားပြီဟိရိဝတ္တပြီးတော့ပါတယ် ဟိရိမကဥတ္တမရှင်ကတိညုတကတဝေတိမတိတညာဇိုးသမားသည်သူပြုဘူးတဲ့ကျေးဇူးလည်းမတိတတ်ဘူးတဲ့ဟုတ်တယ်မလားမတိရုံမြင်ကြေးတော့မှပြန်စွတ်တတ်သေးတယ်တဲ့ဘသူလဲအယတမအယတမဟုတ်ကဲ့လားကတိညုတကတဝေတိ မတိတညာဇူသမာသည်၄ပါးအပေဖြောင်းပြောင်းသည်မသေးကြဘူးလားသေကြတယ်အရက်တောက်တတ်တဲ့ခင်မွန်းတယ်ရှိတဲ့အိမ်အရက်တောက်တတ်တဲ့အဖေမောင်အကိုဦးလေးအစာရည်တရှိတတ်တဲ့အိမ်မှာဒီဆောင်ပုဒ်ကိုစလုံးကြီးကြီးနဲ့ကွန်ပျူတာနဲ့ထည့်ပြီးတော့သုံးနေရာလောက်ကတ်ထားရရင်မကောင်းဘူးလား အဲအဲ့ဒါကိုယ်မှာရှိလို့ရှိရင်အဲ့ဒါကပ်ဖို့စိတ်ကူးကြဟုတ်ကဲ့လားอืมไกลဆိုသားမအောင်အယက်သေးစား အဲ့ဒါလူရင်းကတော့တတိမရှိတာပဲမဟုတ်လားမေ့တာမေ့တာတတိမရှိတာကိုပမာဒမေ့တယ်လို့ခေါ်တယ်တတိရှိတာကိုအပမာဒမမေ့ဘူးလို့ခေါ်တယ်ဒါကြောင့်တတိပဋ္ဌာန်ကိုအပမာဒတရားလို့ခေါ်တယ်တတိပဋ္ဌာန်ကိုဘာခေါ်လဲမြန်မာလိုအဓိပ္ပာယ်တော့ မမေ့တဲ့တရားဟုတ်တယ်မဟုတ်လားမမေ့တဲ့တရားအပမာဒံပတံတန္တိပုံညကိရိယာတုပန္တိတာပုံညကိရိယာတုကောင်းမှုပြုဖို့ပြုအပ်သောကောင်းမှုတို့၌အပမာဒံမမေ့လျော့တဲ့သူကိုပတံတန္တိပညာရှိတို့ချီးမွမ်းကြကုန်၏ပန္တိတာပညာရှိတို့သည်ပတံတန္တိချီးမွမ်းကြကုန်၏ ကောင်းမှုကုသိုလ်မမေ့တဲ့ပုဂ္ဂိုလ်ကိုပညာရှိချီးမွမ်းတယ်ဒီတော့အဲ့ဒီမေ့တာဟာတတိမရှိလို့တတိရဲ့အလုတ်ကမမေ့အောင်လုပ်တာအာတံမောဒနာရတ္တမမေ့အောင်လုပ်တာမမေ့ဘူးဆိုလို့ရှိရင်စီဝဥစ္စာပြုဖို့လောက်လောက်ကံရမှလည်းမမေ့ဘူးဆိုရင်ပညာသင်ရမှလည်းမမေ့ဘူးဆိုရင် ကုသိုလ်ပြုရမှလည်းမမေ့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကြီးပွားမလားချမ်းသာမလားဟဲကြီးပွားချမ်းသာမယ်မဟုတ်ပေဘူးလားကြီးပွားချမ်းသာမယ်တခါတရားအထုတ်တယ်ဆိုလို့ရှိရင်လည်းပဲအာယုံပေါ်တိုင်းပေါ်တိုင်းမမေ့ပဲရှုမိရှုမိနေပြီဆိုလို့ရှိရင် မြင်လိုက်တော့မြင်နေမြင်နေရှုတယ်ကြားတော့လည်းကြားတယ်ရှုတယ်နာတော့နာနေရှုတယ်စားတော့စားတယ်ရှုတယ်ချိုးတော့ချိုးတယ်ရှုတယ်ထီတော့ထီတယ်ရှုတယ်ကျန်တဲ့တော့ကျန်တဲ့နဲ့ရှုတယ်စဉ်းစားတော့စဉ်းစားတယ်တွေးတော့တွေးတယ်ရှုတယ်စသည်ဖြင့်အာယုံဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းဘယ်အာယုံမဲ့ပေါ်ပေါ်ဖြတ်ခနဲ့ဖြတ်ခနဲ့တတိကတန်တပ်ပြီးကတ်ခနဲ့ကတ်ခနဲ့နေအောင်ရှုလိုက်ပြီးဆိုရင်အဲ့ဒီယောဂီရဲ့စိတ်ထဲမှာလောဘဒေါသဝင်မလား မဝင်ဘူးကိလေရေရင်စည်းလာလှင်သင်တွင်ပါနှင့်တာမီနီကိလေရေရင်စည်းလာလှင်အစဉ်တတိတာပါမီဟုတ်ကဲ့လားလောဘဒေါသမောဟကိလေသာရေအရင်စည်းလာလို့ရှိရင်ကိုယ်စိတ်တဏ္ဍာမှာမဝင်အောင်ဘာနဲ့တားမလဲတတိနဲ့တားရမယ် အဲ့တော့တတိကတကဆောင်ကြီးမဟုတ်ဘူးလားဟုတ်ကဲ့လားမျက်စိကလည်းနေဆောင်နေနားကလည်းနေဆောင်နေနှာခေါင်းကလည်းနေဆောင်နေရှားကလည်းနေဆောင်နေကိုယ်ကလည်းနေဆောင်နေစိတ်ကလည်းနေဆောင်နေမဝင်လာနဲ့ဝင်လာနဲ့ရှုလိုက်မယ်ရှုလိုက်ပြီဆိုလို့ရှိရင်မဝင်နိုင်တော့ဘူးဟုတ်ကဲ့လားရှုလိုက်ရင်မဝင်နိုင်တော့ဘူးမရှုမိရင်တော့ဝင်မှာပဲ ဆိုကိလေရေရေစည်းလာလင်သင်တွင်ပါနှင့်တာမီနီဆို ကိလေရေယေသီလာလင်အစင်တတိတာပါမိကိလေရေယေသီလာလင်အစင်တတိတာပါမိဆို ဟုတ်ကလားတတိနဲ့တားလိုက်တော့လောဘဒေါသမောဟကိလေသာဝင်သေးလားအဲ့တော့တတိက တကဆောင်မဟုတ်ဘူးလားမသေးကြဘူးလားမရှုရင်နော်ဝင်ပြီဟုတ်တယ်မဟုတ်လားတကဆောင်မထားရင်နော်ဝင်ပြီဒါကြောင့်အမြဲတမ်း တကဆောင်ထားရအဲ့ဒါကြောင့်တတိကို အာရခပစ္စုပ္ပဋ္ဌာနာ အဆောင်လျှောက်တရားလို့ယောဂီဉာဏ်အားထင်လာ၏တဲ့ဟောပါတယ်တော့အာရခပစ္စုပ္ပဋ္ဌာနာအဆောင်အလျှောက်တရားလို့ယောဂီဉာဏ်အားထင်လာ၏ယောဂီရဲ့ဉာဏ်နာဉာဏ်မှာဒီတတိဟာကိလေသာမဝင်အောင်စောင့်ရှောက်တဲ့တရားပဲလို့သဘောပေါက်လာတယ်တဲ့ ဘာကြောင့်လဲဆိုရှုတိုင်းရှုတိုင်းကိလေသာကမဝင်မဲ့ငြိမ့်ငြိမ်သွားလို့မှန်ရဲ့လားတရားနာလို့ပြောတာလားကိုတွေးမှုပြောတာလားဒေါသလေးများဖြစ်မဲ့ကြရင် ဖြစ်เสียအကြောင်းပေါ်လို့ဖြစ်မဲ့ကြံလို့ရှိရင်အဲ့ဒီဒေါသလေးရှုလိုက်ရင်ဖြစ်သေးလားဖြစ်တော့ဘူးဒေါသဖြစ်เสีย အာယုံကိုရှုနိုင်ရင်လည်းမဖြစ်တော့ဘူးဘသူကဆောင်လို့ရှုမှတ်မှုဆိုတဲ့တတိယဆောင်လို့ဒါကြောင့်အာရခပစ္စုပ္ပဋ္ဌာနာအဆောင်လျှောက်တရားလို့ယောဂီညာထင်လာတယ်နောက်တနည်းအားဖြင့်ဝိသေယဘိမုခဘာဝပစ္စုပ္ပဋ္ဌာနာတတိဟာ အာယုံဘက်ကိုဥလှည့်ပြီးတော့နေတဲ့တရားပဲလို့ ဉာဏ်မှထင်လာတယ်တဲ့အာယုံစီ ရှေးရှုပြီးတော့နေတယ်ဆိုတာအာယုံမဲ့အမြဲတစေဥလဲနေတယ်ဘာလို့ဖို့လဲရှုဖို့ဒါပြောရမလားမြင်တဲ့အာယုံပေါ်လဲရှုမယ်ကြားတဲ့အာယုံပေါ်လဲရှုမယ်နာနဲ့စားတဲ့အာယုံပေါ်လဲရှုမယ်ဖောင်းလာပေါ်ရင်လဲရှုမယ်ပိန်နာပေါ်ရင်လဲရှုမယ်နာရာပေါ်ရင်လဲရှုမယ်ရှုဖို့ရအတွက်အာယုံစီဥလှဲ့နေတာအဲ့ဒါကို အာယုံစီတို့ ရှေးရှုသည် အဖြစ်ဖြင့်ယောဂိညာအထင်လာ၏တဲ့ပစုပဋ္ဌာန်လူရင်းကအာယုံပဲဥကလက်နေတယ်ခေစကားနဲ့ဆိုလို့ရှိရစာစကားကတော့အာယုံစီရှေးရှုနေတဲ့တရားပဲလို့ယောဂိမှသဘောပေါက်လာတယ်။ကဲဆိုမလွတ်စရန်စောင့်ဖမ်းနေသည် ဘာကိုဖမ်းတာအာယုံကိုဖမ်းတာမလွတ်စရန်စောင့်ဖမ်းနေသည်ဖြစ်ပြက်တရွေ့မမေ့စေပြီမလွတ်စရန်စောင့်ဖမ်းနေသည်ဖြစ်ပြက်တရွေ့မမေ့စေပြီဖြစ် ဆိုဆောင်ရှောက်သည်ဟုရှေးရှုထင်သည် စောင့်ရှောက်သည်ဟုရှေးရှုထင်သည်အာယုံရှေးရှုထင်မှုတမည်စောင့်ရှောက်သည်ဟုရှေးရှုထင်သည်အာယုံရှေးရှုထင်မှုတမည် မြတ်တတိမှတ်တိဘုဇင်မိမြတ်တတိမှတ်တိဘုဇင်မိဆိုစောင့်ရှောက်သည်ဟု လွတ်စရန်ဆောင်ဖန်းနေသည်ဖြစ်ပြက်တ၍မမေ့စေပြီစောင်းလျှောက်သည်ဟုရှေးရှုထင်သည်အာယုံအာယုံရှေးရှုထင်မှုတမီမြတ်တတိမှတ်သည့်ဘုဇင်မီ တော့စိတ်ဓာတ်ကြနေလို့ရှိရင်တတိတံပုဇဉ်ဓမ္မဝိစီယဝီရိယပိဋိတံပုဇဉ်တွေပွားပါဆိုတော့အဲ့ဒီတတိတံပုဇဉ်တဖွာဖွာမိမိတဏ္ဍာမှာဖြစ်ပွားပြီးတော့အခုလိုဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းအာယုံကိုမလွတ်တမ်းသူ့အလိုလိုစောင့်ပြီးရှုမိရှုမိနေအောင်ဆိုလို့ရှိရင်ဘာလုပ်ရမလဲလွယ်လွယ်လေးပါ မြတ်စွာဘုရားမိတ်နဲ့ငါဘယ်အာယုံဖြစ်ဖြစ်မလွတ်ရအောင် ရှုမှတ်မယ်ဆိုတဲ့စိတ်ထားလိုက်ပါတဲ့ဘယ်အာယုံဖြစ်ဖြစ်မလွတ်ရအောင်ရှုမှတ်မယ်ဆိုတဲ့နှလုံးသွင်းထားလိုက်ပါတဲ့အဲ့ဒါလို့ဆိုလို့ရှိရင်တတိတံပုဇင်ဖြစ်တယ်တဲ့ဒီလိုမဟုတ်ဘဲနဲ့အေးလေအမြဲတမ်းရှုမှတ်နေပြင်းပါတယ်မောပါတယ်လေတဲ့ တုံတရားရှုမှတ်တော်ရောပေါ့အဲ့လိုသဘောထားလို့ရှိရင်တော့တတိတပုဇ္ဇအားကောင်းမှာမလားအဲ့ဒါပြောတာမြတ်စွာဘုရားဘယ်အာယုံမဆိုမလွတ်တမ်းငါရှုမှတ်မယ်လို့နှလုံးသွင်းထားလိုက်ပါတဲ့အဲ့ဒါလို့ဆိုလို့ရှိရင်တော့အာယုံတိုင်းအာယုံတိုင်းကိုရှုမှတ်ဖို့စိတ်ဖြစ်တဲ့အတွက်ရှုမိမှာပါပဲရှုမိပြီဆိုရင်တတိတပုဇ္ဇင်ဖြစ်ပြီမဟုတ်ဘူးလားအဲ့ဒါ အဲအဲ့လိုရှိရလားမရှိသေးရဲ့အဲ့ဒီစိတ်ထားရမှာဟုတ်ကဲ့လားသတိတံပစဉ်အမြဲရှင်ထိုးတွင်စိတ်ညွတ်ရာထိုးတွင်စိတ်ညွတ်ရာဆိုတာရှုမှတ်မယ်ဆိုတဲ့စိတ်ထားရမယ်အဲ့ဒါပြောတာမေသူရှောင်လွယ်တတိဆွဲအမြဲစိကပ်ပါမေတ္တာတဲ့ပုဂ္ဂိုလ် မပေါင်းသင်းမှနဲ့တဲ့မေ့လှတဲ့ပုဂ္ဂိုလ်ဆိုတာမရှုမှတ်တဲ့ပုဂ္ဂိုလ်ပြောတာအမြဲတမ်းရှုမှတ်မှုဒလဇရှုမှတ်နေတဲ့ပုဂ္ဂိုလ်ကိုပေါင်းသင်းဆက်ဆံမှာအဲ့ဒါလို့ဆိုလို့ချင်းတတိတံပုဇေအာကောင်းတာပဲနားလည်ပြီနော် gain အဲ့ဒါလို့ဆိုလို့ရှိရင်လူရင်းကတတိတံပုဇေအာကောင်းမှုပဲလူရင်းမဟုတ်လား တတိတံဘုဇေအားကောင်းပြီဆိုရင်တခြားဘုဇေနဲ့သူ့လိုလိုပါဝင်မလာဘူးလားပါဝင်လာတယ်ဒါကြောင့်တတိတံဘုဇေအားကောင်းအောင်အမြဲတစေစက္ကန့်တိုင်းမိနစ်တိုင်းဖြစ်ပေါ်တဲ့အာယုံမှန်သမျှမလွတ်တမ်းရှုမှတ်မယ်ဆိုတဲ့နှလုံးသွင်းနဲ့ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ရှုမှတ်မှုတွေဆက်ဆက်မိတဲ့အတွက်စူးစိုက်တည်ငြိမ်မှုတမာရီအားကောင်းလာလို့ သိမှုဝိပဿနာဉာဏ်လေးတစ်စင်းနဲ့တစ်စင်းရင့်တာနဲ့အတွက်မဉဏ်ဖူဉဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။